1385ခုတော်တဲ့လောက်ကြီးကျော်ဒီ12ရက်တရက်10လခရီးနဲ့2013အင်္ဂါနေ့ပဲဒီနေ့ပฏิရတော်မှာရှိတော်မူသောတရားရေးတာမှာသတင်းသုံးလိုက်ရှိရတဲ့ဒီလိုဒီပါရှင်ရများအမျိုးသားမြေသမီးယောဂီသူတို့ရှင်နဲ့သာသနာ့ဘုံဝင်သိက္ခာရှင်တော်ဘုရားတော်ဆောက်ဝတ်ဆောက်ွယ် နန္ဒစွာဖြစ်စက္ကတကနဲ့အလူရှင်ရတော့ဘုံမများဒီသားစုတဲ့မနစနဲ့ကိုရင်းစုံ96လမ်းခုနှစ်ရက်ခွဲဆန်ရုံနယ်ကဘုံမများဒီသားစုသူဘုရဝရလားအားရတော့ ဟမ်ဟုတ်တယ်စိတ်လူစိတ်လူလားပါတယ်ဝင်နေလားတမဲလားတေကုတေတေကုလားတေကုဘင်္ဂလီလားဘင်္ဂလီဆိုတာဟုတ်တယ်လားမင်းလားမမကြီးလားမမကြီးလား ဟမ်ကိုတို့ကဟာကိုညဘိုးတို့ကနေလာလို့မြမတိုင်းဘွားတွေခေါ်တာဘင်္ဂလီအပြင်အစ္စဘာသာဝင်ဘင်္ဂလီလည်းရှိတယ်လေဘုရားဘာသာဘင်္ဂလီလည်းရှိတယ်လေ ဘင်္ဂလားဒေ့ရှ်ကမလားကလကတလားဟောကလကတလားကလကတလည်းအစတော်လည်းဘင်္ဂလားဒေ့ရှ်ရဲ့ပါတာပေါ့နော်ဝန်ကဝန်ကတိုင်းသားတွေပေါ့ဝန်ကဝန်ကဝန်ကတိုင်းသားဟုတ်လားဝန်ကရတ် ဟုတ်ကဲ့လားဟမ်ဟုတ်တယ်ဒီဘက်ကဟိုအရှိပါကစ္စတန်ဆိုတယ်လေအခုဟိုဘင်္ဂလားဒေ့ရှ်အရှိပါကစ္စတန်ဒီမှာက ဆိုတော့ဇာဝရနေလို့ရှိတယ်မလားမတ္တမကံကြီးလည်းရှိသေးတယ်မလားလို့တဝက်တော့မကြည့်ပါဘူး ဒီမှာဘယ်ရောက်တယ်တော့ဘယ်မှာတဲ့ဒီမှာဒီမှာလည်းပဲပြင်းပြင်းအုပ်စုကဆိုလက်မမထိုးဘူး ဘယ်နဲ့အခုဒီမငြိမ့်သေးဘူးဒီဟိုမှာလည်းဆွဲလာဆွဲပြတယ်မငြိမ့်သေးဘင်္ဂလီနည်းနဲ့ညောင်းလုပ်တဲ့လူရှိဘူးလားဟမ်မရှိဘူးလား ဘုရားကြီးသုံးလို့ရှိရင်ရင်းတာပေါ့ဘုရားကြီးသုံးမှမသုံးဘူးနဲ့သင်တူတွေဖြစ်သွားတာပဲယေတုကသူကဟိုငဘောကဗြဟ္မင်းဗြဟ္မင်းဖြစ်ပြီမယ်လို့ပညာတတ်ဆိုတော့သူကသင်္ကိစ္စလေးအလေးလာတဲ့အခါကျတော့ဆိုရှယ်လစ်ပဲပါသွားတယ်ဆိုရှယ်လစ်စင်ဒါပေမဲ့လို့သူဘုရားပဲပါပါတယ် ခံပါပဲဘုန်းကြီးမတိဆရာတော်ကြားကြီးနဲ့တွေ့တဲ့အခါဘုန်းကြီးပါတော့ဗရမိုက်ဆရာရဲ့နောက်လောကရဲ့ပုံ50ကျော်လောကဒီကြီးအစားတော်ဘုရားသာသနာထွန်းကားပြပါလေတဲ့အဲဒါဘုရားသာသနာကိုရှေ့တန်းဖြင့်ဦးစားပေးဖို့လူတို့ကိုတိုက်တွန်းတယ်သူ့အနေနဲ့ကတော့ဘုရားယူဝါဒသိစိတ်ပါတယ်တဲ့ လည်းအိန္ဒိယကဝါရမျိုးမျိုးတွေဖြစ်နေတော့အယူဝါရမျိုးတွေရှိနေတော့ဘုရားဝါရကိုဥစားပြုလိုက်လို့ရှိရင်ကျန်တဲ့ဘာသာဝင်တွေကရှင်းတတ်ကြမှာမဟုတ်ဘူးတဲ့ဒီလိုကြက်ကြက်ဘာသာကိုပဲဒါပေမဲ့သူတို့သူ့အနေနဲ့ကတော့ဘုရားယူဝါရကဥစားပြုတယ်လို့ပြောရတယ်ဆိုတော့လုံးလည်းဟုတ်ပါတယ်ဘုရားရဲ့ယူဝါဒဥစားပြုတယ်လို့ရှိရင်ပို့ပြီးတော့ရန်ဖြစ်တော့မှာပေါ့ ဘာဖြစ်လို့ဘုရားကာရဏပြောက်ွယ်သွားလဲအိန္ဒိယမှာတရားလက်ထက်ကစပြီးတော့နှစ်ပေါင်း200ကျော်လောက်အထိ အဲဘုရားအယူဝါဒတွေတော်တော်များများဥယျာဉ်များများကိုယူခဲ့ပါရဲ့မာယာနာနဲ့ထေရဝါဒအဲ့ဒါကြီးကွဲတာတစ်ခုပဲသာသနာ2000ဆရာပြည်ကသာသနာ2300လောက်မှာထား อืม350နဲ့250တဲ့နဲ့230လောက်အတုကပေါ်လာတာအတုကအစတော့ဘုရားဘာသာဝင်တော့မဟုတ်ပါဘူးသူ့ဘိုးကျန်တဲ့ကုတ်ကချင်းဘာသာဝင်ပေါ့လေချင်းဘုန်းကြီးတွေကိုယ်ကသိတာအဲ့ဒါဟုတ်လားอืม ဓာကြီးမူကိုဖြစ်လိုက်တာလေမဟုတ်လားသူရဲ့သားတော်အသုကရဲ့အသုကပြည်ရဲ့ခမဲတော်ပေါ့လေဘာလဲသူကဇန္ဒကုဇန္ဒကုကတိုက်ကြည့်ဂရိနောက်တိုင်းနောက်တိုင်းနေအုပ်ဆိုးရတဲ့ဟာတွေပဲတိုက်ကြည့်တာပဲသူသူကြည့်တာပဲဒီတနိုင်ငံလုံးပေါ့လေအုပ်ဆိုးတာ အသုကပြင်းရဲ့ဖိအေပေါ့လေဆက်လက်အုပ်ချုပ်တယ်နောက်သူ့ကိုကိုလွန်သွားတဲ့ခါကျတော့သူအသုကတက်ပြီးတော့အချုပ်တယ်သူတူနေရောဒတာမလေးလေးအကြောင်းပြုပြီးတော့သူဘုရားဘာသာဝင်ဖြစ်လာတာအဲ့ဒီမတိုင်ရင်လည်းဘုရားဘုရားအယူဝါဒကိုလည်းပဲသူကဝေချနေတာ တူတူလေးတွေ့ရတာနဲ့တခါတည်းဘုရားဘာသာကိုဆက်သွားတာအဲဒီကစပြီးတော့သူ့အဖို့လက်ထက်ကချိန်ခေါ်တဲ့နေပေါ့လေပြိပါဇကနေပေါ့ကိုတုံးလုံးကိုယ်တော်လည်းပါတာအဆုံးလို့ပေါ့လေနတ်တော်လည်းမချွေးတော့ဘူးဒီလိုတော့တောင်းနေကြောင်းပြီးတော့ရဟန်းနဲ့ရောက်လာတာသူ့လက်ထက်မှာ စိတ်ကြီးလည်းကောင်းတယ်သာသနာလည်းတိုးတက်တယ်နောက်သူသားတွေ20 30ကြီးလည်းကောင်းပါသေးတယ်အဲနောက်ဆုံးစပါယာကြီးအတော်အပါယာကြီးပြည့်စည်ပြီးတော့ပရိသရာကြတွေပေါ့လေပရိပရိသရာကြီးထုတ်တာအဲဒီပရိသရာကြတွေက ငကောဟိုသိဘာသာဝင်နေဟိန္ဒူဘာသာဝင်လည်းဖြစ်တာသူရဲ့ဝန်တန်းအရာဝန်တန်းနေရာလည်းပဲသိဘာသာဝင်ဟိန္ဒူဘာသာဝင်နေပဲအတိအကျလည်းအုပ်ချုပ်ရတယ်ဆိုတော့သူတို့လွတ်လပ်သွားတာပေါ့အဲမှာသူတို့သမိုင်းဟောင်းပြန်ပြီးတော့လေ့လာတဲ့အခါ နှစ်ပေါင်းများစွာပေါ့လေသူအနိုင်ကဘဝလေးလေအနိုင်ကဘဝနဲ့နေရတာစိတ်နာလာတယ်သူတို့မုဒိယစိတ်ကြီးဖြစ်လာတယ်ယဟန်နေကိုမြင်ပြီးတော့ပေါ့လေဒီကိုယ်တော်ကြီးတော့ငါတို့ဟာအစင်တန်နေရတာပဲဆိုပြီးတော့ပေါ့လေကိုယ်တော်ကြီးကိုတွေးတတ်တော်တာပဲသာသနာအပြည့်တဲ့ဘုရင်မရှိတော့ သာသနာဟာသမျိုးဖြစ်သွားတယ်ပေါ့လေကြောက်သွားတယ်နောက်သမယောပြန်ကြည့်တဲ့ဟိန္ဒူဘာသာဝင်နဲ့ဂျိန်းဘာသာဝင်တွေကပေါ့လေစိတ်နာပြီးတော့ဆရာတော်တွေသူသတ်တော်တာပဲဟိန္ဒူဟိန္ဒူလိုအုံးခေါ်တဲ့တိလာအုံးခုံးခုနခုနဟာတိလာအဲတော့ ခုနအဲဒီလိုစိတ်တူအရိုင်းနေအယူကြီးတွေပေါ့သူတို့ကဒီအစိုးရမူတမ်းထဲမှာလည်းပါနေတာပေါ့ဒီကိုရိုလေးကြောင့်ငါတို့အလိမ်ခါတာပဲဆိုပြီးတော့ညိုးတွေပေါ်ပြီးတော့ကိုရိုလေးတွေ့တတ်တာပဲ ခက်ခဲတဲ့ပြဿနာတွေမေးဖို့တွေမေးမဖြေနိုင်တော့ဟိုထောပအိုကြီးတွေမိဘမှာတည်ထားတာပဲဖွက်ဖွက်ဆိုရထောပအိုကြီးတွေမှာအရှင်းလက်လက်တက်တာသူတို့လည်းမရှိတဲ့ရဟန်းတွေဆိုအကုန်လုံးတတ်တာပဲကျုပ်ထွက်ပြေးကျုပ်လည်းလူထွက်ဒီနေရာနေပြီးတော့ဟိုလည်းပြေးတဲ့ကလည်းဟိုလည်းဖန်တာဆိုလို့တော့ ရန်နေတော့ရော့သွားတာခုလုံးမကုန်သေးဘူးအဲဒါဒုတိယသာသနာကိုရင်းအကြောင်းသာသနာအားပြည့်တဲ့ဘုရင်သုံးဖို့အစိုးရမရှိတာပထမဆုံးဘုရားသာသနာကိုရင်းအကြောင်းအဲဒါလိုလူရိုက်ကြီးအသက်ခံရတာဒုတိယသာသနာကပထမသာသနာကိုရင်းဒုတိယသာသနာကိုရင်းအကြောင်း မရှိဘူးတော့ပဲတူရကီမွတ်စလင်စစ်တပ်ကြီးကအနောက်ရောက်တောင်ကြားကနေဝင်လာတာအလုံးရင်းနဲ့ဟမ်ဟမ်အဲ့မှာကိုရိုလေးတွေ့ဆက်တာပဲဘုရားဘုရားဘာသာအဆောက်အဦတွေလည်းဖြစ်ရှိတာပဲအကုန်လုံးအကုန်လုံးဒီနန္ဒတက်ကိုလိုပါတော့အကုန်လုံးပဲဒီ အဲရုပ်ပွဲကြီးတွေများသမဏကိုတတ်ပဲအဲ့ဒါကြီးလည်းအကုန်လုံးဖြစ်စီပဲခေါင်းလေးဖြတ်တာနှာခေါင်းလေးဖက်တာနှရွက်လေးဖက်တာလက်တွေချိုးတာပေါ့လေညင်းညွတ်လို့တာပေါ့ပထမဟုံးခေါ်တဲ့စိတ်သူအရင်တိုင်းနေလက်ချက်ကြောင့်ရန်တော်ကြီးကြော့သွားတဲ့တဲမှာဖြေတဲ့တဲမှာသူတို့ဝင်လာတဲ့ခါကျတော့တယောက်မှမထားဘူးခုံးသက်တာ ဒီသာသနာ့ဝါဒရဟတော်တွေမရှိတော့အိန္ဒိယဝသာသနာဆုတ်ဆုတ်သွားတော့ဒုတိယကျောင်းမှာသတ္တဝါအိမ်မှာယဉ်ကျေးပြည့်စည်တဲ့တော့ဒါကြတော့ဘုန်းကြီးတို့ရဟတော်ဘိုင်းဆိုင်ရာကဥပိ္ပစေဆရာဆိုတာရှိပါတယ်ဥပ္ပချာယအနိကရှင်နေရဟန်းတွေကိုသုံးမဩဝါဒပေးတာရှင်ကောင်းလေးတွေရဟန်းကောင်းလေးတွေဖြောင်းတော့သုံးမတော့ပေးတာ ပြီးတော့နီးလန်းနေပြတဲ့လက်ရှိဆရာဆိုတာရှိတယ်။အဲလိုဥပဒေဆရာနဲ့လက်ရှိဆရာတွေကလည်းကောင်းကောင်းမရှိတော့စုစည်းပြီးပြဲကုန်တာ။ဒီတော့အတွင်းကကျန်တဲ့ရှင်သာမဏေနဲ့လူတွေကလည်းပဲကိုယ်အယူဝါဒပေါ်မှာရော့ရဲသွားတာရော့ရဲတယ်ဆိုတာသိလားအားနေတော့တော့ရှင်းတော့ စေတတတိယသာမကိုရင်းအကြောင်းပါတန်တဲ့ဘုရားဘာသာဝင်တွေကိုဟိန္ဒူကယူသွားတာဟိန္ဒူယူဝါဒဟိန္ဒူယူဝါဒဘာတော့လက်ခတ်ဗေဒင်တရတစီရေရာရှိနတ်ဆိုတော့တရတစီမသိလားရေရာရှိတယ်ဆိုတော့သိလား လက်ကပ်ပြီးတော့မလားကောင်းကင်မှာလက်လက်ကပ်ကြီးသွားလာရှိပြီးတော့ဘာဖြစ်မယ်ဆိုတာပေါ့လေအဲ့ဒါကြီးသူတို့ယုံတယ်လက်ညောပြည့်လက်ကတော့အတွင်း39မဲအပြင်39မဲဆိုတော့နှစ်ခုပေါင်းမှ84ဆေကနာမရှိတယ်ယာကနာမရှိဘူးသူက3ဂရေနဲ့ဂရေ33ဂရေဆိုရှိတယ်ဒီလိုလက်ကြည့် ခဏဘလောက်ရှိလဲ33ခုတွေဆိုတော့ဟင်ဒီ33ခုတွေတွေကဘာနဲ့ကြံနေလို့ဒီဒီဘင်္ဂလိဒီအုပ်စုကသူကဘုရဝဘုရဝတွေကမလားသူတို့မဟုတ်လားကလကပဲရောက်သွားတဲ့ဘုရဝတွေဟမ်ဘုရဝမဟုတ်လား မရမကိလည်းခေါ်တယ်ရတန်ရရခိုင်ကြီးကမရမကိခေါ်တယ်အဲ့လိုပြောသွားတယ်လေဘုရုဝဆိုတာသိလားဘုရုဝဆိုတာပါတော့ဘုန်းကြီးဒီထဲမှာဘုရုဝမပါဘူးလားဟမ်ပါလဲဟိုမှာဘာခေါ်လို့ တမန်နဲ့ဓမ္မကြီးဓမ္မကြီးတော့မြန်မာကျန်တဲ့ဟာတွေကတမန်နဲ့ကျွန်တော်ဆက်ပါတဲ့ပါက သမထအကြီးတောင်းမင်းသားပဲဆိုရင်ပါဠိလိုဓမိတဓမိယဓမိတခေါ်တယ်ဓမိတဓမဲလို့ဓမိယဓမဲဖြစ်တယ်ဟုတ်တယ်အိန္ဒိယအိန္ဒိယတောင်ပိုင်းအစတော့ဓမေရဘုရားဘာသာမှာတော့အဲဒီမှာဘုရားအဆောက်အဦတွေအဆောက်အဦတွေရှိနေတယ် ဘုန်းကြီးရောက်ခဲ့ပါတယ်ညနောက်တော့ဟိန္ဒူကမျိုးသွားတယ်နောက်လွန်ခဲ့တဲ့နှစ်ပေါင်း40ကျော်လောက်ကအိန္ဒိယတောင်ပိုင်းသားတွေအစုအပုံနဲ့ပေါ့လေဘုရားဘာသာကိုကြောင်းလာတာအများကြီးရှိတယ်ဘုဒ္ဓပရိသေမှာလည်းပဲရှိပါတယ်ကြောင်းလာတယ်ဒါပေမဲ့ဟိန္ဒူကကြောင်းလာတော့ဟိန္ဒူအမှုအသက်တွေကမကုန်ဘူး ဟိုဒေါက်တာအဘက်ကအဘက်ကအကြောင်းပြုပြီးတော့သီလဒေါက်တာအဘက်ကဆိုတာအိန္ဒိယနယ်တွေဖြစ်ပြီးတော့ဘာလို့မသိတာဆိုတာမလားအဖေက အမေအမေအမေကဟုတ်လားသူကဆရာဝန်လားအိန္ဒိယလွတ်လပ်ရေးရတဲ့ခါကျတော့ဒီတရားရေးဆရာမဆိုတာသူကသူကအင်္ဂလမှာပညာသင်ခဲ့တာပဲဒုက္ခအဘိကဆိုတာသူ့အကြောင်းပြုပြီးတော့ သူ့နောက်လိုက်တယ်ဘုရားဘာသာဖြစ်တော့အများကြီးအုပ်လိုက်ချီပြီးတော့ဘုရားဘာသာဖြစ်လာတာသူလူယူတွေမှာလည်းပဲသူ့အကြောင်းပြုပြီးတော့ပကွမ်းပါလဲပကွမ်းအဲဒီခါကဘာလို့ရှိတယ်ဟုတ်ကဲ့မနေ့ကောင်တော့ကိုရင်ကတော့သူကပါတယ်ဟိုထဲမှာပဲမန္တိသာပဲသူကခုခုကြရတိ ဟမ်ကုကြရတိအဲကုကုကြကုကြကုကြစီဆိုကုကြရတက်ကသူတို့ချိန်ပါတော်နေဟမ်ဆိုတော့ယောဒီမှာဒီကျေးဇူးကျေးဇူးတင်တာဟုတ်ပါဘူးဟုတ်တယ် ဒီတော့အိန္ဒိယမှာသာသနာလုံးဝကွယ်သွားတာအဲ့ဒီအကြောင်းကိုဖြစ်နေတယ်။ကျောင်း၄ချက်ရှိတယ်။သာသနာအားပေးတဲ့ဘုရင်တွေရှိတာတနည်းအားဖြင့်အုပ်ချုပ်ရေးပိုင်းကအစိုးရတွေမရှိတာတော့ဘာမှဆုံးသာသနာကွယ်ခြင်းအကြောင်းပဲ။ပြီးတော့ဟုံးခေါ်တဲ့ဟိန္ဒူအရိုင်းနဲ့တူရကီမွတ်စလင်စစ်တပ်ကြီးဝင်ပြီးတော့ရန်တွေတတ်တာဒါဒုတိယ။ တတိယတော့အတွင်းကဒီရှင်ရားများတဲ့အမျိုးသားမျိုးသမီးတွေပေါ့လေဥပဒကတွေအယူဟိုကိုယ့်အစ်မမှာပြော့ရဲတာပေါ့လေတတိယတော့ဟိန္ဒူယူဝါဒကနိခတ်တုပေရီလို့ဘာလို့တရတဆင်ရတရားချင်းလက်ကလွှမ်းသွားတာကြည့်တော့ကလည်းကြောက်လာတာတော့ပြင်လည်းပဲဘူးရတာလေတော်ကြာပြီ နော်ပြည်လည်းပဲသူတို့သမိုင်းဆရာတွေကသတ်မှတ်ထားတာညံလို့ရှိရင်နှစ်ပုံ90အတွင်းပေါ့လေသာသနာ့ကွယ်မယ်နေလို့ရှိရင်တော့အများဆုံး100ပဲဟုတ်တယ်ဒီချိုးတိုင်းသွားလို့ရှိရင်လေသမဂိမာကိုသူကြီးတန်ပေါင်း60ကျော်ရှိတယ်ဘုရားဘာသာမဟုတ်သူက ဆယ်လောက်ဟုတ်တယ်ဆယ်လမ်းကျော်လောက်ရှိတယ်ဒီထဲမှာအစ္စလမ်ဘာသာဝင်ရဥယျာဉ်တော်များတယ်သူတို့ယူဝါဒကောင်းမှုရအတွက်ဒီမကိန်းကြီးချပြီးတော့ဗောလေလုပ်နေတာအခုတော်တော်လေးသူကအာသနာအာသလာသူရခိုင်ဘုဒ္ဓတော်မောတော်မှာဆိုလို့ရှိရင်လောကရဲ့ပေါင်း40လောက်ကတဏှာမှာ ဘုရားဘာသာက900ရာခိုင်နှုန်းတခြားတနေရာမှာ10ရာခိုင်နှုန်းခုအလုံးပေါင်းစပ်တဲ့အခါကျတော့ကုသရောမောင်းတော့မှာဘုရားဘာသာဝင်6ရာခိုင်နှုန်းပဲရှိတယ်ဒီပြေကိုကြောက်ဖြူတို့အဲဒီပါလဲဟိုကမြို့ဟောင်းတို့အဆုံးပါလို့အဲဒီမှာသူတို့ကရွာလေးတွေတည်ပြီးတော့အဲဒီကိုစနေခေါ်တော့ခေါ်တော့ခေါ်တာပါလေ အဲကိုရိုရီရတော်လေးဥယျာဉ်များပါအပြန်လည်းလက်နဲ့တွေပါလေဝန်စုထားပြီနော်ဒီလိုအနှံ့ပြားပဲမိတိလားချက်ပြေရောက်ပဲခရီးကြီးနဲ့ဒီပြည်ဒီမှာလည်းအမလားရိုးတဲ့ပြည်မှာလေးနဲ့အိမ်လုံးကြပြီးတော့ခရီးမုစလင်ကာကြလေးတွေအများကြီးပဲခုရတွေ့ရတာအဲဒီလိုပုံရောက်ခဲ့တာသူတို့တော့အာသာနေပြီးတော့လေး ဒီတော့အပြင်ကလည်းပဲဟိုရွှေမဲနိုင်ငံတွေကရွှေမဲနိုင်ငံဆိုတာရှိတာရေနံတွေထွက်တဲ့နိုင်ငံတွေရတယ်ဆိုကြအာရိယတို့ဘာလို့အကြရပါနောက်ပိုင်းထောက်ပါမယ်ဘုရားကတော်ဖြစ်တဲ့ပုဂ္ဂိုလ်တွေခပ်ပေါ်ပေါ်နေလို့ရှိရင်တော့တမျိုးကြတိုင်းဘာမှမလုပ်ဖဲနဲ့ခပ်ပေါ်ပေါ်နေလို့ရှိရင်တော့သူတို့ဆောင်းဖို့လာလို့ရှိရင်ဒီပေါင်း90အတွင်း မြန်မာပြည်ဘုရားဘာသာပြောက်ွယ်နိုင်တာဘုရားဘာသာဝင်ဆိုတဲ့ဟာလေးရှိမှာမဟုတ်တော့ကြာကနှစ်ပေါင်းတရားပဲသူမှန်တယ်ဒီချိုးတိုက်သွားလို့တော့မရဘူးမိဘတွေကလည်းဘုရားဘာသာဝင်ဖြစ်ပြီးတော့အကောင်းမြတ်တာခေါ်ရရင်လည်းအတတ်စီစီဆိုတော့ပြေးဝေခြင်းကြီး သိမ့်မကျေကိုငါ့ရဲ့ဆိုမိဘကိုတရားလည်းမနာမလဲတော့ဆက်တော်ပြသင်္ဂလာသရုပ်သားကိုလူတိုင်းဝါကြီးပေါ့သူစုစီစီဖြစ်ဖို့ရပါလေမိဘနဲ့သာသမီအချင်းချင်းဝတရားတယ်ဆရာနဲ့တပည့်အချင်းချင်းဝတရားတယ်ဇနီးမောင်နှံနဲ့အချင်းချင်းဝတရားတယ်မိတ်ဆွေအချင်းချင်းအချင်းချင်းဝတရားတယ် ပြီးတော့လုပ်ငန်းရှင်နဲ့လုပ်သားအချင်းချင်းကိုတရားတယ်ဒီစီလေးပါးနဲ့ပတ်ပိုးနေတဲ့တရားဓမ္မနဲ့ဉာဏ်တော်များအချင်းချင်းကိုတရားတယ်ချုပ်စုခွဲပြီးတော့ဟောတာကဟိုတရားဆိုတာလည်းနားမလဲတော့ချင်းချင်းဟိုတရားနားမလဲဘူးသိပြီပဲလို့ဟိုတရားကြည့်အောင်နေဘူးဆိုရင်တော့အဲ့ဒါဘုရားဘုရားဘာသာဝင်အစုစည်းကြီးရပြည့်သွားမှာပါ ခုလည်းပဲပြက်တော့ပြဲနေတာတခြားဘာသာဝင်တွေဖြစ်သွားတာလည်းအများကြီးခရိယံဖြစ်သွားတာပြီးတော့အစ္စလမ်ဘာသာဝင်တွေကညမမျိုးသမီးတွေကိုအိမ်တော်ပြုတ်ပြီးတော့အဲ့ဒီကဖြစ်ထွန်းလာတဲ့သာသမီးတွေခရိယံဝင်မွတ်စလင်ဖြစ်သွားတာသူတို့ကဘာတော့ယောက်ျားတစ်ယောက်ဆိုရင်မိန်းမတစ်ယောက်ယူပြီးရှိရမလား တတိယနိုင်တဲ့အယုသမီးကိုယူလို့ယုသမီးတယောက်ကပဲ9ယောက်သာသမီဖြစ်တော်လို့ဘယ်လောက်ရှိလဲ၄၅လောက်ရှိလဲ20စိတ်20တကယောက်ျားလေးဆိုလို့ရှိရင်အမိဘက်ကဘုရောတော်အမိဘက်ကမိန်းကလေးတွေနဲ့ဆက်တယ်မိန်းကလေးဆိုလို့ရှိရင်သူတို့မွတ်စလင်နဲ့ဆက်တယ် လူဖောက်တာပေါ့လူဖောက်တယ်ဆိုတာသိလားကျဖောက်တယ်ဘဲဖောက်တယ်ဆိုတာပြောလို့ပေါ့နားလည်လားလူဖောက်တယ်ဆိုတာလူဖောက်တာကလားအိန္ဒိယတောင်ပိုင်းတွေမှာသွားကြည့်ရလားဟုတ်လားဒီရတောင်မဲ့ဘယ်မှာများဆုံးလို့ကာကာလူမျိုးတွေရတယ်ကာကာတမဲတွေတမဲတွေပေါ့ ဒေရမထုံးကတော့အကြီးတော်ဝင်မတမဲတယ်အဲဒီလိုတင်းနေကာကာတွေလေဟမ်စကားပြောတော့တမဲပဲစိတ်ထရာသလိုအစ္စံဘာသာပဲအမှတ်သားတယ်ဘုရားမြန်မာပြည်မှာဘာလဲလက်ဖက်ဆိုင်လို့ခုံ၆ဆိုင်လို့လုပ်တာ အဲဒီကနေတဖြည်းဖြည်းသူတို့ဒုတိယရေပေါ့အဲပြီးတော့လည်းဒီမှာရက်ဆိုင်ပြည့်ရအောင်သူကသူကဒီကတိုင်းရက်ဖွင့်ပြီဒါသူ့ရဲ့ညံ့တော့ ခိုတော်တွေကုသလင်းတွေဘာဖြစ်လို့တော့ငွေရွယ်ဝင်ရတယ်လဲဆိုတော့ရခိုင်လူမျိုးတွေကရခိုင်ဆိုတော့ဘာသာဝင်တွေကခိုးရတဲ့ကလားတွေကိုဘင်္ဂလီမွတ်စလင်တွေကိုမျိုးသမီးသေးသွားလို့ရှိရင်ဆိုးချင်းဆွတ်ခိုင်းတယ်အိမ်ကြီးမိုးခိုင်းတယ်တဲတွေဆောက်ခိုင်းတယ်လေလည်းပဲသူတို့လုပ်ခိုင်းတယ်လေခိုးကတူကြီးရဗျာ တက်ပြည်တွေကရှင်းတယ်ဆိုတော့ဒီဘက်ကျွန်းလာတော့အလုပ်ရှိတဲ့စီရောက်လာတော့တဖြည်းဖြည်းများလာတာဟုတ်ပါတယ်ဟုတ်ပါတယ်ပြီးတော့နေချက်အင်္ဂလိပ်ကလည်းပဲအုပ်ချုပ်သွားတော့အဲ့ဒီဘင်္ဂါလီတွေကိုသူတို့ခိုင်းလာကြတာနောက်လွတ်လပ်ရေးရပြီးတဲ့အခါ ဒီစောစောပိုင်းကတော့လူဝင်မှုကြီးကြပ်ရေးဌာနကတော်တော်လေးတိကျပါတယ်နောက်တစ်ခုရော်ရလာတဲ့ခါကျတော့ဒီလူဝင်ကြီးကြပ်ရေးဌာနကမွတ်စလင်တယောက်ကိုတိတ်ချီပြီးတော့ဆက်ဆံနေရတော့ရွှေတွေလည်းရတော့အဲ့ဒါသူတို့သူတို့တွေ့တာပေါ့သူ့ပုံစံကြီးတယောက်ကဦးစီးပြီးတော့လုပ်တာ တာလက်မြင့်ဟုတ်လားအဲဒီကမော်တော်နဲ့သွားပြီးတော့ခလားတွေကိုကြုံတော့ဒီနေ့ယူနီဖောင်းဝတ်ပြီးတော့ဝတ်ချင်ပြီးတော့ဟောလေဒီခေါ်လာတယောက်တည်းပုံထုတ်ခဲ့တာတခါတည်းကဟယ်လီကော်ပတာနဲ့တော့သွားတင်တယ်ပြောတာဒီလိုကြောက်ဒီကော ပတ်စံပါပဲရွှေချောင်းတွေပါရတယ်ဗျာအဲ့ဒါအများကြီးဖြစ်တော့ဒါတို့နိုင်ငံတော်ကျောက်ထဲကြက်ကနေလက်နှလုံးတော့အလိုမှာပေါ်လေဖြစ်တင်ထားတာအဲ့လိုပြောတယ်မလားသူတို့တက်လာတော့ကျောက်ထဲကြက်ကိုလက်နှလုံးတော့ပဲလူသားတယ် အဲ့ဒါမှသူတို့သူတို့ဆွဲတင်ထားတာလေအဲ့လိုဖြစ်နေတာဒီတော့အခုအိန္ဒိယတိုင်းပွားအလွယ်ရာလည်းပဲမြန်မာပြည်မှာနေဆိုတော့မြန်မာစိတ်ကျွေးပြီးတော့ကိုယုံကြည်ထားတဲ့ဘာသာပေါ်မှာယူဝါဒပေါ်မှာဘောဒီခိုင်ရဲဖို့ဘာလုပ်မလဲသူယုံလည်းမရဘူးယုံလည်းမရဘူးဟမ် အခြေခံကိုကြည့်တိလာတွေပြည့်စုံပြီးတော့ခုဓမ္မအားထုတ်မယ်စိတ်ဓာတ်ပုံအတိမတိုးစင်တဲ့အဖြစ်မြင့်တဲ့တရားတွေအားထုတ်ရမှာတရားတွေ့လို့ရှိရင်ဘုရားလည်းတွေ့သွားမှာပဲတရားမြင်ဘုရားလည်းမြင်သွားမှာပဲလို့လို့ရပါမယ်ဒီဘရုပ်ကိုတရားချုပ်တယ်လို့မကောင်းမြတ်တာကောင်းရညွှန်လို့ဆရာတွေကလည်းအတလက်တင်ပြည့်ပြည့်ဆုံးသွားတော့သူတို့တရားချုပ်တယ်တော့ ကျောင်းသားကျောင်းသူကလေးတွေဟာအခြေခံဘုရားယူဝါဒဘာဝကြီးအဲ့ဒါကြီးကိုသိပေးနေရတာကိုနှစ်သားကနေပြီးတော့19နှစ်အတွင်းပေါ်ဒီအတွင်းမှာလူရည်ကျောင်းပိတ်တော့တလပေါ့သူလေးတွေဝတ်စီပြီးတော့ဆရာလေးတွေဝတ်စီပြီးတော့ပေါ့လေလို့အခုဝါရုကာလမှာအိုးလေးတွေအိုးလေးတွေ အဲ့လိုမျိုးအခုတော့တော်တော်များများဘုန်းကြီးကျောင်းတွေကနှိုးကြလာပါပြီဒါကိုယ်ပိုင်ကာကွယ်မှုစွန့်ရင်ထက်မြက်ဖို့ပေါ့လေကာကွယ်ရေးအနေနဲ့တောက်အောင်လုပ်တာပဲဒါပဲခုတရားထုတ်တဲ့ပုဂ္ဂိုလ်ရဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေပေါ့သူတို့သာသနာတော်ကြီးနဲ့ချုပ်ကျဲချုပ်ကျဲကျိုးနတ်အောင် ပြီးတော့ဘာဝနာတရားတွေအထုတ်နေကြတာပြည်ပြောပြည်ပါရောကအဲဒီအထုတ်နေတဲ့ပုံကိုယ်လေးကိုသူကလည်း Mr. SQ Coach အဲ့ဒါညွှန်ကြားရေးမှုရဲ့ငြိမ်းရှင်းနေချုပ်ရုံပါလေတလတ်ကြီးတလတ်ကြီးပဲရှိသေးတာပါဘုရားဒီစုရဲ့မောင်နှမများမိသားစုရဲ့ သမားကြီးကပါတော့နှမလားဟုတ်သစ္စာအစီဆိုရယ်ခုစကားဟမ်ဟုတ်ဟုတ်လားသူကပါတော့ဓမ္မလူနဲ့ဘယ်လိုပတ်သက်တော့ဓမ္မလူဘယ်လိုပတ်သက်ဆရာလား ဟောသူကပါတော့ဘင်္ဂလိလားဘင်္ဂလိမုံမများမိသားစုမုံမများဆိုတာသူကဟုတ်တယ်ငယ်ကြားမှာလည်းများတယ်ခင်ဗျာငယ်ကြားလူတွေကလည်းဆရာတော်ကြီးကြောက်သူကြီးကိုပြောပါတယ်ငယ်ကြားတော့ရွေးစီမှာများတယ်ခင်ဗျာသူ့မောင်မရွေးစီပင်ရဌာနဟဝိုင်းပါခင်ဗျာဟဝိုင်း အများကြီးပါတယ်ကယ်လီဖိုးနီးယားသူ့မော်ပါတယ်ဘယ်ပေါ်မှာသိရှိတော့ကျွန်တော်အမေတယောက်ပဲစစ်သက်တောင်းနေတယ်ဆရာတော်ကြီးကြောင့်သူ့သူတနည်းတော့လိုက်ရဘူးလေဆက်လာဘူးလေဆရာကြီးဆရာတော်ကြီးတော့သုံးပါလိုက်တယ်သာသနာ့မိရအခုခုဆိုတော့ကလေးတရားမူတယ်ပြီးပါဘူးဒီမှာရကသက္ကမူတယ်ဆရာကြီးဆရာတော်မေးရတယ်အမှန်ရလာတော့ဟွန်း ရာတော်ကြီးတော့မှတတိတော်အမေသုံးပါလိုက်ဟုတ်လားဟင်းတတိတော်အမေသာပေါ်တည်းရဆိုတော့အဲ့ဒီယူတာမှန်ရလားလို့ညီတယ်ကဲအဲ့ဒါကျန်တဲ့ခုနမုံနဝတ္တုမိသားစုပေါ်ဒီဓမ္မမစုဆိုဟုတ်လားသူရည်ဆိုပြီးတော့ဒီနေ့အဲ့ဒါကြီးပြုပါတယ်ခွန်တော်ရဲ့လူငယ်တဲ့တလားခွန်တော်ရဲ့မစ္စတာ SK Coach ဖြစ်ပါသေးပေါ့ဒီကောင်းမှုကြောင့်ဘုလိုသူကယခုပြောတဲ့ကုသိုလ်ရဲ့အခြေအနေကိုမြင်နိုင်ကြားနိုင်ပြီးရှိပြီးတော့ကုသိုလ်ရဲ့ဝေစုညှလိုက်တဲ့အခါမှာရောက်ရဘုရားသာဓုခေါ်ပါသာဓုခေါ်လိုက်ပြီးတော့ကောင်းတဲ့အခြေအနေခေါင်းရသူတည်ရောက်ပါစေပေါ့နော်မိမိတို့ကိုယ်တိုင်လည်းပဲတည်သူကိကရှင်သူရဆိုတဲ့အတိုင်းကိုယ်လုံးစုကြောင်းပြုပြီးတော့ကုသိုလ်တည်တည်သာသနာပြရတာမဟုတ်လို့ ကုတီချက်ကတော့ဘဝအခြေကိုဖြစ်တာပေါ့ဘုရားလည်းဘဝအခြေတွေဖြစ်ခဲ့ကြဘူးဒီအတွက်လည်းဘုရားလည်းဘဝအခြေတွေဖြစ်ဖြစ်နေရတာဘဝအခြေဖြစ်လို့ရှိရင်ကိုရမယ်နားရမယ်သိရမယ်ကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲဆိုရပူဆိုရတာလေးငိုကြွရတာလေးများကြည့်ပါလားဒီဘဝအခြေထုတ်လိုက်လို့ရှိရင်ဉာဏ်နဲ့ဘာမှမဖြစ်တော့ငြိမ့်သွားတယ် ဒီဘဝတည်ရှိရာတကယ်ချမ်းသာကိုရရရသောကျင့်ကောင်းကျင့်ရည်တွေကိုလည်းပဲပြည့်စုံကျင့်လောက်တဲ့သည့်ကျင့်သုံးနိုင်တဲ့ကိုပြရပါလို့ဤလူဥတည်ပြီးတော့ဟောလေရည်စက်ချလက်တပြည့်ဖို့ရမယ်။